ဒီနေ့ကအတ္တသမ္မာပဏိတိအယမိမိရဲ့စိတ်ဖြစ်စဉ်ကိုနိလန်တကြဆုံးရောက်ထားခြင်းဟာအတ္တသမ္မာပဏိတိပဲဆိုတော့သို့တော့ကိုမှန်းတဲ့အာယုဒီကိုထားလို့ရအာယုဒီ သူ့အာယုဖြစ်စဉ်ကြောတိုင်းဖြောင်းရောက်သွားဖို့ဆိုတာကတော့အာလိုပါတဲ့စိတ်ပိုင်းဆိုင်ရာအာအဲဒါကိုအရင်လေးကပြောခဲ့ပါတယ် USC ဖြစ်ပါရမယ်ဆိုတာပါသံသဘောတွန်းအားပါရမယ်ဆိုတာ အဲ့လိုပြောသွားပါတယ်ကျေစုအားနဲ့သုံးအားဟာစိတ်အရေးကြီးပါတယ်အဲ့ဒီနှစ်ခုပြည့်စုံလို့ရှိရင်အလိုလိုပဲအာယုမိလာတော့တာပဲအာယုပေါ်ကနိဗ္ဗာန်ရည်လေးဆိုအာယုနဲ့ဟာတတိဟာနိဗ္ဗာန်ရည်တော့ဝင်သွားတာပဲ သူနဲ့ရှင်တွဲတဲ့စိတ်ကိုလည်းပဲအဲ့ဒီကနှစ်သွားကိုမြုပ်လိုက်တာရုပ်ဝင်သွားတာမနဲ့အာရုံနဲ့မှမြုပ်ဝင်သွားတယ်ဆိုလို့ရှိရင်ပေါ်တဲ့အာရုံကိုမျက်ခြေမပြတ်ဘူးဆိုတော့သူရဲ့လှုပ်ဆောင်ရဲ့ကိစ္စလည်းပေါ်လာတာဘဝအာရုံနဲ့ရှိမှတ်တဲ့စိတ်နဲ့ထိတ်တိုက်ဖြစ်ပြီးတော့ စိတ်တရှိနေလေစိတ်ကိုခိရိတာမှအကာအကွယ်ပေးနေလေဆိုတဲ့အရှင်အရာလေးလည်းပေါ်လာတာဒီလိုဖြစ်ရတာဟာကိုယ်ရဲ့စိုက်ပြီးတော့ပေါ်သမ ्या အာယုန်ကြီးကောင်းကောင်းဆိုဆိုခိုင်မြဲတဲ့မှတ်တမ်းကျင့်မှုပေါ့ခြေရစင်ညာစာဒါတွေကလည်းပဲတတိရဲ့အနိကဆုံးအကြောင်းအရာပြည့်စုံနေတယ် အဲ့လိုဆိုလို့ရှိရင်ခိုင်မြဲတဲ့တတိအယုံမှာကတ်တဲ့တတိဖြစ်ပြီးတော့အယုံမှာဆွဲမြဲကတ်ပြီးတော့နေလို့ရှိရင်ဘယ်မှဒီစိတ်ကမပြေတော့ဒီထဲမှာစိတ်ကလေးစိတ်ကလေးရှာတော့အဝိစီဘောသမာဓိဆိုတာပေါ့မပြေးမပြတ်ရင်းဟာ ဒါသမာဓိပါပဲဆိုတာပြထားပါတယ်သမာဓိဖြစ်တော့ခဏိကသမာဓိဖြစ်တော့တာပါအဲဒီခဏိကသမာဓိကတခုရဲ့အနေနဲ့တွေ့ရင်ဘာမှအာမရှိဘူးလို့ဆိုရပေမဲ့လို့တခုတည်းတခုဆက်ဆက်ပြီးတော့အချိန်ပေါင်းများလာရင်အောဝယ်ကောင်းတော့အောင်ပဲစွန့်ရင်ဖြစ်လာတော့တယ် ဒီခုနဲ့တစ်ခုဆက်ဆက်လာတော့အဆိုင်ဖြစ်လာတယ်။ဆိုင်ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ရဲ့ကိုအလေးကျင်နေတဲ့ရွယ်စုချိန်မှန်းပြီးတော့မှတ်တဲ့အလေးအစာတွေရတယ်ပဲကောင်းလာတော့ဘလိုလိုပဲအောင်နေမှရှိတယ်တဲ့လာ။စိုက်ကြပြီးတော့တဲ့ပြီလေနောက်ပိုင်းကသဘောပေါက်သိပါသေးတယ်။ဉာဏ်ပွင့်လာတာလေ။ အဲဒီသဘောတရားနဲ့စိတ်နဲ့လည်းအစွမ်းတဝဖြစ်သွားတော့တယ်အဲဒီခါကျမှစိတ်ဟာကိုယ်ရဲ့ကတကယ်ရှိအဟုတ်ရှိတဲ့သဘောတရားနဲ့အကျွမ်းတူဖြစ်ရပါတယ်အဲဒီကျွမ်းတူဖြစ်ရတာဟာအာယုနဲ့မသိတဲ့ရွယ်ရှိဖြစ်ဥဒက်ကသိအရေးကြီးပါတယ်သူကအကျွမ်းတူဖြစ်အောင်ကြားကအနေနဲ့ဆက်သွယ်ပြီးတဲ့တရားပါအနကောင်းပါတယ်သူကတော့ ဒီနေ့အဲ့ဒါလေးတွေထပ်ပြီးတော့ဆွေးနွေးရတာပေါ့ဒီတမာရီကိုသူရဲ့လက္ခဏာကတော့ပြစ္ဆုပ္ပဒါဗရသအဲပဲလက္ခဏာပြစ္ဆုပ္ပဒါလေးနဲ့ကြားထားချက်တွေရှိပါတယ်အဝိကေဘောသမာဓိသမာဓိစိတ်ရဲ့ကြည်ငြိမ်မှုဒီအဝိကေဘော ပြတ်လို့မထွက်ပြတ်လို့မတော်ဘူးတဲ့ပြတ်လို့မတော်ဘူးဆိုလို့ရှိရင်အာယုံဟာစူးစိုက်ကြပ်ကပ်ပြီးတော့တီးနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဝိခောဆိုတဲ့ကပြောင်းပြန်ပြထားတာမပြတ်လို့ဘူးဆိုလို့ရှိရင်တော့စိုက်ကြတယ်ပေါ့စိုက်ပြီးတော့ခါရကြသွားတာ စက်လို့မထက်ကပ်ရည်တည်ပြီးဆိုတော့ဒီမှာကျတော့သာသမာဓိရဲ့ပြည့်ကိုသဘာဝအခြေကိုပါပဲ။သမယုတ်တာကသမိလနာကဆိုသူနဲ့ရှင်တဲ့တရားတွေကိုအယုကုရပါစုစုစီစီသူကပြည့်လို့ပေးတယ်။သဘာဝတရားလှုပ်ဆောင်ချက်။ တအာယုန်ဒီစုစည်းပေးသည်ဆိုကြပါစို့ဝမ်းပိုက်ဆိုင်ပြီးတော့ဖောက်ဖို့အားဆိုင်ပြီးတော့ချိန်ပြီးတော့အားဆိုင်ပြီးတော့ရှိလိုက်တဲ့အခါအဲ့အာယုန်မိတော့တတိလေးဖြစ်သွားတယ်နောက်တစ်ခါထပ်ပြီးတော့မှဒီတိုင်းတတိလေးဖြစ်သွားတယ်ဆိုပြီးတော့ရှိမိတယ်ရှိမိတယ်စိတ်ဟာအာယုန်ကနေပြီးတော့ခုန်ခါသွားတော့ မကတ်တာဟောပြီးတော့မရွေ့တာမပြတ်တာမကတ်ပြီးတော့တည်သွားတယ်ဆိုတဲ့ကူကတတိဖြစ်သွားတယ်ဆိုတဲ့ကူကစိတ်ကစိတ်ကြသွားပြီပေါ့အဲ့ဒါသမာဓိရဲ့သဘာဝလက္ခဏာပဲဟောတတိဖြစ်ရအာယုတစ်ခုတည်းပါဝင်ပေါက်နေဆိုပေါက်နေအာယုသိနေဆိုသိရအောင် တတိယနေရာအယုတစ်ခုရဲ့ဆောင်ပါလေစုစုစီစီဖြစ်သွားတာသူရောသူနဲ့ရှင်ပိုက်နန္ဒရှင်ပိုက်နန္ဒရာတွေအကုန်လုံးစုစုစီဖြစ်သွားတာအဲ့ဒါဟာတမာတိရဲ့လှုပ်ဆောင်ချက်ပဲအယုတစ်ခုရဲ့မှာစုစုစီစီကျသွားတယ်ဆိုလို့ရှိရင်ပဏိစိဏဝိသုပဋ္ဌာနာဆိုတာပါလေ ရာကနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိငြိမ်းရင်ကြည့်တော့အဲ့ဒီအာရုံထဲမှာစုရက်တဲ့ရှင်းရလေးလည်းပေါ်လာစုရက်ခေါ်လာစုရက်ပြီးတော့ငြိမ်ကြသွားတာတော့ဟုတ်ငြိမ်သက်ကြည့်ဟုရှိရှိတင်ပြီးငြိမ်သက်သွားတာတော့အဲ့ဒါပဲအဲ့ဒါသမာဓိရဲ့အချင်းရပါပဲတော့ဒါတော့ပေါ်တိုင်းအာယုန်ထဲမှာ အပ်ပြီးတော့ရှုလို့စမဲ့တော့ရှုမိအောင်လည်းမစိုက်စိုက်ကြတော့လေခဏကတမားကြီးတွေဟာဒီချိန်ကအစနှစ်ချိန်အချိန်လုံးများပြီဆိုလို့ရှိရင်ခဏအတိဆိုတာဖြစ်လာတာပဲအဲဒီအတိဖြစ်လာတဲ့အခါမှာအဲဒီအတိကိုတဘာဝဓမ္မနာပဋိညာလက္ခဏာဆိုတော့တဘာဝတရားကြီး ဘောတရားလေးစာကိုလိုခဲ့တဲ့ကျင်းနေငယ်ကရှင်းပြခဲ့ပါတယ်။ဒီသာသနာအာဟာရထဲမှာအတီးကြီးပေါ်လေအရသာသပွဲကိုစီကိုစီပေါ်လေဘောတရားလေးရှိတယ်။အဲဒီသဘာဝတရားလေးအဲဒီသဘာဝတရားလေးပို့ဖို့လင်းလင်းထောက်ဆွဲကြည့်ရင်လက္ခဏာရှိတယ်ပฏิဝေဒဆိုတာပို့ဖို့လင်းပြီးပါ အသိပညာဖြစ်တာအသိပညာကသူအလင်းလက်နဲ့ဆိုတာဟုတ်လို့အာယုပီတိပြင်းပြင်းဖြစ်တော့အောင်သူကမိမောင်ထိုးပြလိုက်တယ်လို့ပြောတယ်သူရဲ့ကိစ္စကပေါ်လာတယ်ကဝိသယောပါသနာရသဝိသယကရှုခွင့်အာယုဩပါသနာကလင်းတော့ပေါ့လေလင်းတော့ပြီးတော့ပြုလုပ်ပေးတဲ့သဘောကြီးကြီးလင်းလင်းပြတ်ပြတ်သားသားဖြစ်တော့ပြုလုပ်ပေးတဲ့သဘောပေါ့ဒါပါ ကြီးမရှိဘူး။သမခဏအညီအညီကျင်းတော့ရှင်းနေတယ်။သဘာဝနိဝရဏခိနမိတာနိဝရဏဥရိတကုသနိဝရဏဝိသိကိစ္စနိဝရဏဆိုတော့အဟံတာစိတ်ကိုမြင်ရအောင်ပြုလုပ်တတ်တဲ့တရားတွေပါလေ။အဲ့ဒါတွေဘလို့ရှင်းသွားတယ်ဆိုတော့ရှင်ပြီးတော့ဟောင်းတယ်ဆိုလို့ရှိရင်တောင်းတာပြင်းတာတွေပြတ်ပြတ်သားသားတစ်ခါဆွေးနေတာ။ပြင်ရမှလို့ရှိရင်လည်းတောင်းတဲ့ အရေးရှားသွားတဲ့ဆုရှားသွားတဲ့သဘောလေးမမီးရမမီးရအာရုံလေးရဲ့သဘာဝဟာရှင်းရင်လည်းရှင်းရင်လည်းဖြစ်သွားတာအဲဒါပါပဲစိတ်ရပါတခါကဲစိတ်စိတ်စိတ်စိတ်ပြီးတော့ကြာသွားတော့အတိညာလေးလည်းပဲပုံပုံလေးနဲ့သိလာတာပဲသဘောပါများသဘောပါမျိုးပွင့်လင်းကြည့်ပြီးဆိုတဲ့သဘောတရားတွေကိုပုံပုံလေးနဲ့ကြည့်သွားတာလေရှင်းရှင်းလေးပြည့်ပြည့်စုံစုံကြည့်သွားတာလေ အဲအာယုန်လေးကိုသူကအလင်းတကြတယ်လို့ပေါ့လေအာယုန်လေးကိုအလင်းထိုးကြတယ်လို့ပေါ့လေရှင်းရှင်းလေးပဲဖြစ်ဖြစ်ရဲ့ရှင်းသွားပြီဆိုလို့ရှိရင်ကိုယ်ဝေတဲ့သဘောမှုန်သွားတဲ့သဘောမပြတ်သားတဲ့သဘောဆိုတာမရှိတော့ပါဘူးအသမ္မုသရသအသမ္မုသ သူပုံကမပြတ်တာလည်းရှိတော့ဖြတ်ဖြတ်တာလည်းရှိတော့အရှင်းရည်တွေပေါ်လာတာအဲဒါကတော့အတိသဘောပါပဲဒီတော့အတိညာဖြစ်ခြင်းအကြောင်းတွေထဲမှာတာယုံထဲမှာစက်ကြီးရကြတော့တဲ့သမာဓိဟာအနည်းဆုံးအကြောင်းပဲ ဒီတော့သဘောမှကိုသိကြည်ရင်ပေါ်တိုင်းပေါ်တိုင်းသောအာယုကိုအဆိုင်ပြီးတော့မလွတ်တမ်းဆွဲဆွဲမြဲမြဲမှတ်နိုင်ရင်ခဏိကသမารီအားကြည့်လာတာပဲခဏိကသမารီအားကြည့်လာလို့ရှိရင်အာယုနဲ့မှတ်ရှိနေလဲတဲ့ပြီးတော့သဘောမှသိလာတာပဲဒီတော့ ကိုယ်ရဲ့သဘောခံလေးတွေချက်တိုင်းချက်တိုင်းကြည့်ကြည့်ရင်တော်တော်များများကြည့်ကြလို့ရှိရင်တော့တအာယုံနဲ့ပါစိတ်ရှုစိတ်ကြနေကိုလိုအပ်တယ်ဆိုတော့တခြားတစ်ပါးစိတ်ကိုမပြတ်စုလို့ပြည့်စီပဲနဲ့စိတ်ကလေးစိတ်ကလေးချသွားအောင်လုပ်ဖို့လိုတယ်ဆိုတာဒီနားလေးရပါတယ်အဲ့လိုဒီနားလည်းပြီးတော့လုပ်ငန်းလုပ်ငန်းရဲ့အကျိုးကိုမြန်လို့တန်ဖိုးထားပြီးတော့ ရိုးရိုးသေးသေးနဲ့စိတ်စိတ်ဆက်ဆက်နဲ့မရမလားပါလေပြုဖို့သိရေးကြည့်ပါလေယူရရတာမှအတော့ယူရရပါလေပြုလို့ယူရရတာဘာရှိလဲဒီတော့တခါနဲ့တစ်ခါလည်းပဲဆက်ဆက်ဖို့လည်းအရေးကြီးပါတယ်တခုနဲ့တခုဆက်ဆက်သွားမှဆက်ဆက်ပြီးတော့တခုနဲ့တခုပူးကတ်သွားမှ စွန့်အင်ကထွက်တာကိုအခုလည်းသူကျဲနေလို့ရှိရင်စွန့်အင်မရဘူးကျိုးလေးတွေအမြင်လေးတွေဟာမြင်လေးတီးတီးခွေတီးတီးခွေလေးတွေပေါ့လေတစ်ခုနဲ့တစ်ခုနိကကိုလုံးပြီးတော့လိမ်ပြီးတော့ကြည့်ရတာကိုဒီအမြင်လေးတွေကကိုရင်းအနေနဲ့ကြည့်ရဆိုလို့ရှိရင်ဘာမှအမကောင်းဆက်လိုက်လို့ရှိရင်ရုပ်ပြပြတ်သွားနေတာပဲ တခုချင်းနေနဲ့အာမကောင်းပြီပဲလို့တခုကနေနှစ်ခုစသည်အများပေါ်လေနိနိဆက်ဆက်ဖြစ်သွားအောင်လိမ့်လိုက်မယ်ဆိုလို့ရှိရင်ပြစ်လိုက်မယ်ဆိုလို့ရှိရင်ဒီရဲကအောင်းဝယ်ကောင်းလို့အားရထွက်လာတယ်လာလို့ပါပဲအဆက်ကြီးတော့ဆွဲပြသွားရှိလို့ရှိအောင်မစိတ်ကလေးစိတ်စိတ်ကြတာ အားတွေပြည့်လာပြီဆိုလို့ရှိရင်စိတ်ကခိုင်မာလာတာပဲ။ခိုင်မာလာလို့ရှိရင်အဲဒီသဘောတရားကိုပုံပုံလင်းလင်းကြည့်တော့တာပဲ။ဒါရှင်းရင်ရှင်းရင်ဖြစ်တော့တာပဲ။ရှင်းရင်ရှင်းရင်ဖြစ်တော့လို့ဖြစ်လို့ရှိရင်ဘာပဲဆိုတာပေါ့။ဘယ်လိုပဲဆိုတာတွေ့လို့မလို့တော့ ဘာကြောင့်လဲဆိုတာလည်းတွေးနေဖို့လိုတော့အကံဘောပြစ္စုပဋ္ဌာနာဆိုတာမတွေးဝေဝဲဉာဏ်နဲ့ထင်ပြီးစိတ်ရဲ့တွေးဝေမှုံမှမပြတ်မသားဆိုတာဘာမှမရှိတော့ဘူးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားကြီးခါလည်းပြတ်သွားတော့တာပဲအဲ့ဒါဟာအသိပညာရဲ့ပြစ္စုပ္ပန်ပါပဲကွာအဲ့ဒါကြီးဖြစ်ရတာအရင်ဆက်လက်လေးရှိရကောလား ခဏိကသမားကြီးအားကြီးလာလို့ဒီလိုသိရတဲ့သဘောပါပဲခဏိကသမားကြီးအားကြီးရတာလည်းပဲဆွေးနွေးစွာရှိလို့ပါပဲရှိနိုင်လို့ပါပဲဆွေးနွေးစွာရှိနိုင်တယ်ဆိုတာလည်းပဲပေါ်လာခဲ့သောအာယုမှာဒီဆွေးနွေးစွာရှိနိုင်ရေးအတွက်အားဆိုင်မှုသွန်အားပေးဖို့ပေါ့လေဒီဝိရိယကလည်းရှိနေလို့ပါပဲဟုတ် ပြီးတော့ဒီဝိရိယဟာလည်းပဲတစ်ဖက်ကလည်းပဲချိန်ပေးနေတယ်ဆိုတော့အလိုလည်းမရှိတော့ဘူးအလိုလည်းမရှိတော့ဘူးခွင့်ကြအရိယာဖြစ်နေတယ်ဖြစ်နေအောင်ခွင့်ကြဝိရိယဖြစ်တော့ဆိုပြီးတော့တစ်ဖက်ကလည်းပဲချိန်ပေးရပါတယ်တော့ကာရကချိန်လည်းမကိုက်တယ်လို့ဖြစ်လို့ရှိရင်လည်းပဲယောနိသောမနစိကာရဆိုတာပေါ့လေသူကသူကညှိပေးရပါတယ်အဲဒီညှိတဲ့သဘောကလည်းပဲ အကြောင်းအားလည်းဆိုတာပါပါနေပါတယ်ဆိုတာယနေ့ဆိုနောက်သိကြတာဆိုတာဥပဒနာလမ်းကြောင်းဆောက်အောင်ဆိုပြီးတော့လေသူကသိပြရတဲ့သဘောလေးပါပဲအဲ့ဒီသွမ်းအားရင်ပူပေါက်ပြီးတော့အင်းနဲ့အားနဲ့ဖြစ်လာပြီဆိုလို့ရှိရင်ကနမတည်ရမလို့ပါဘူးရှင်းရှင်းလေးသိလာတော့ပါပဲအဲ့ဒီဒီဟာသမာဓိကြီးမှန်ကန်တဲ့အရိပါပဲဟုတ် စာပြောလို့ကြည့်တာမဟုတ်ဆရာပြောလို့ကြည့်တာမဟုတ်ကိုယ်တိုင်အကြည့်ပါပဲအဲဒီကိုယ်တိုင်အကြည့်တွေကိုနောက်ပိုင်းကျမှသတိရချမ်းကြမှပြောရပါပါလေပို့ပြီးတော့သင်ရှားအောင်လို့ပုံစံကြရတဲ့ခုထုတ်ကြတော့ဆိုကြပါစို့မမကနေပြီးတော့ ထိုင်ချတော့မယ်အပြုဟာယူသည်ရှိမှတ်တဲ့ယောဂီဆိုရင်မထိုင်ရင်ထိုင်ရင်နဲ့စိတ်ဒါစိတ်ကလေးကြီးမိတော့ဥဆောင်စိတ်ကလေးကြီးပါလေဒါလေးမိတာထိုင်ရင်နဲ့စိတ်အစင်းစင်ရောက်ထိုင်ရုပ်အစင်းစင်အောက်ကိုလေးလေးပြီးတော့ဤပြီးတော့ကျသွားတယ်ယူသည်ရှိမှတ်တဲ့ပုဂ္ဂိုလ်ကြီးဆိုရင်သိပါတယ် ထိုင်နေတဲ့စိတ်အစီအစဉ်ကနံတရားရှိသူ့ကြောင့်အောက်ကိုဣပြီးတော့လေးပြီးတော့အစဉ်မိတိစိတ်အစဉ်မိတိစိတ်ကြကြသွားတဲ့သဘောကယုတ်တရားစုနံတရားစုနဲ့ယုတ်တရားစုပါလေနံစိတ်စိတ်နဲ့ယုတ်အစဉ်စိတ်သာရိပုတ္တဖြစ်နေတာပဲသူဖြစ်စဲမှာ ထိုင်ရည်ထိုင်ရင်ဖို့နဲ့ထိုင်ဖို့ကိုပေါ့သိရအောင်လို့သူတို့ဖြည့်ရှင်းပါသူတို့တတိပဌာန်ကြီးနဲ့မရှိရင်တတိမရှိဘူးဆိုတဲ့ကစိတ်ကလွတ်သွားသွားတယ်တတိအထိန်မရှိတော့စိတ်ကလွတ်သွားတယ်တတိအထိန်မရှိတော့လည်းပဲပေါ်တဲ့အာယုံကြီးရောက်အောင်လို့အားဆိုင်ဖို့လည်းရှိတော့တတိရတဲ့အထိန်ရှိဘူးပေါ့ဒါတော့ အာစိတ်ပါမှာအာစိတ်ရအာယုံရောအဲရေတဲ့ကိုကြောက်ခဲရင်းရှိထားလိုက်တယ်လို့ပေါ့လေဆုပ်လည်းညှို့ဝင်တော့နိုင်တာပဲတတိကလည်းဖြစ်လာနိုင်တာပဲအမဆက်ရင်တတိကလည်းဖြစ်တော့အထိန်လွတ်သွားပြီစိတ်ဟာသူ့ဆောက်ရှောက်မယ်တတိမရှိတော့အထိန်လွတ်ပြီဆိုလို့ရှိရင်မရမတာဖြစ်ပြီပေါ့ စိတ်ဟာကိုယ်ထဲမှာမရှိတော့ဘူးသွားပြီပြတ်လွန်သွားပြီပတိအထင်းလွန်သွားပြီဆိုဖြစ်ရှင်နိုင်ရှိပြီမက်ဆရာအောင်နဲ့တွေ့လို့ရှိရင်မက်မှုလောဘလာနိုင်တယ်မျက်ဆရာနဲ့တွေ့လို့ရှိရင်မျက်မှုဒေါသလာနိုင်တယ်ဟိုအလိုင်းမစိတ်နဲ့မကတ်လို့ဥဒိစ္စဖြစ်တယ်ဆိုတော့ဒါဖြေရှားနေပြီလို့ အမျိုးမျိုးဖြစ်နိုင်ပါတယ်တော့နောက်ပိုင်းမှာအထိတ်မလွတ်တိုင်းမလွတ်အဲတတိနဲ့မထိတ်အဲထိတ်ဆုံးကိုကျင်းနိုင်ကျင်းနိုင်ပါလေတတိရဲ့ထိတ်ဆုံးကိုကျင်းနိုင်ကျင်းနိုင်ဟာအထိတ်မရှိတော့သိဟာဒီလိုဖြစ်တာကြီးပဲသမာဓိလည်းမရတော့ဘူးပေါ့သမာဓိမရတော့တကယ်သဘောမှဘယ်လိုလုပ်ကြည့်နိုင်ပါမလဲဒါကြောင့်ပေါ်တိုင်းအာယုံကြီးရှိမှတ်တဲ့စိတ်ရောက်သွားအောင်လို့ အားဆိုင်ဖို့အများကြီးရှိလို့တယ်ဆိုတာပါလေအားဆိုင်ပြီးတော့တတိယဖြစ်လာပြီဆိုလို့ရှိရင်ဒီစိတ်မှာတတိယကပ်ပါတော့ဟင်ဒီတိုင်းမှာရှိသတိပြုဆိုတဲ့အတိုင်းကိုတတိယပါတော့ဆွေးရစွာရှုမိရအာယုမှာစိတ်ကလေးရတယ်ပဲမပြေမပြတ်တော့မပြေမပြတ်တော့လည်းဒီမှာစိုက်ကြသွားပြီဒီမှာလေးရသွားပြီဘယ်လိုလဲတော့ ဒီကကောင်းတာပဲအဲဒီမှာအတိဖြစ်လာတာပဲအတိကပေါ်လာတာပဲသမင်းပေါ်လာတော့မဟုတ်ဘူးဒါပါလေဒါပဲလို့လဲဘာကြောင့်လဲဆိုတာဒါကြီးလို့ဖို့မလို့အလိုလိုကိုရှင်းလာတာကြီးကပုံမှန်နေတဲ့ခါလည်းတည်လာတာပဲလာတဲ့အရင်ကြည့်ပါလေရဲမှာဆင်းရဲလုံသွားပြီးတော့စဉ်းစားမှုသွားဖြစ်လို့မရဘူးစဉ်းစားလို့ရှိရင် တကယ်သဘောမှန်တော့မသိနိုင်ဘူးအထင်ပဲရတာအမြင်တော့မရဘူးဒါတော့အထင်ရအောင်ကြိုးစားတဲ့အခါမျိုးဟာအမြင်ရအောင်ကြိုးစားတဲ့အခါမျိုးဟာအမြင်ကိုဥစားပေးဖို့အလိုလိုပါတယ်တကယ်တပွေးကြီးတဲ့ဟာကိုပြစ်ထားပြီးတော့အထင်ကိုတကယ်ပညာလို့မှတ်ပြီးတော့တပွေးမဲ့တဲ့ဟာကိုဥစားပေးလိုက်လို့ရှိရင်တော့တစ်တလုံးအထုတ်ဘယ်တော့မှသဘာဝမတွေ့နိုင်ဘူးအဲ့ဒါသိကြပါတယ် ပြီးတော့ဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုရဲအတွေ့တွေကိုအတတ်နိုင်ဆုံးရပ်ပြီးတော့ဟောလေသင်ကြားလိုက်တဲ့တိတိကျကျလို့ဖို့သိရရှိပါလားအတွေ့သမားနဲ့ဒီတရားနဲ့မကိုက်ပါဘူးနည်းနည်းလေးမှမကိုက်ဘူးအတွေ့သမားနဲ့တော့အတွေ့သမားနဲ့လည်းဒီတရားကမတိုက်တာဘူးအဲ့ဒါဆိုတော့မတွေ့ဘဲနဲ့ချက်ချင်းတည်းရဲပါလေတစ်ချိန်လုံးတစ်ပုံလုံး ရှုရအောင်ဒီမှာရှုပတ်အောင်ဒီမှာရောက်သွားဖို့ရဟောအရှိဟုတ်ပါရတယ်ချက်ချင်းဒီအာယုကိုဖတ်ဆုပ်လို့ရတယ်အဲ့ဒီတည်းမှာစိတ်ကြအောင်ဆိုတာအမှန်တော့တွက်လက်ချက်ချပါတယ်တော့နိုးချစိတ်ကြပြီးတော့ဆက်ဆက်လက်လက်ရှိနေရပါတယ်သိရေးကြည့်ရတယ်စိတ်လေးနဲ့ကလည်းရပါဘူးအဲ့ဒါလိုလုပ်နေမှဆံရကြပါတယ်ဒီတော့ကိုယ်လေးကသဘောတရားလေးတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ တိမ်တိမ်ဝင်းဝင်းဆက်ကပ်ပြီးတော့ဖြစ်နေတာဟုတ်လို့စိတ်စိတ်ဆက်ဆက်ကြည့်ဖို့ရအတွက်ကိုယ်ကိုပေါ့ဒီဆိုင်စားအကွေးစားအလှရှားတွေပါနှုတ်ကိုဖတ်နိုင်ဆုံးရှော့ချပါလေရတယ်။သုံးရစီရှော့ချပါလေရတယ်။ကြီးကြီးလေးလောက်ရတယ်။ကြီးကြီးလေးဆိုင်ကြီးကြီးလေးကကြီးကြီးလေးကိုကြီးကြီးလေးဆောက်တတ်နိုင်လို့ဖြစ်ရတယ်။ လူမှနဲ့တူတော်ချင်းဆိုတာပါလေသူတွေကုန်ရတာလူမှလည်းလုပ်ရမယ်တောင်ကြည့်မြောက်ကြည့်တောင်တွင်းမြောက်ကြည့်ဒီလိုလည်းမရှိရဘူးဖြည်းဖြည်းလေးဖြည်းဖြည်းလေးလုပ်တော့ယူတည်တည်လုပ်တော့စိတ်စိတ်ဆက်ဆက်လည်းရှိအောင်လို့ခဏအားဆက်ပြီးတော့ဆက်ဆက်ရလည်းရှိရမယ်လို့ခဏရေးကြည့်ပါလားဒီထိုင်တော့မဲ့အပြုမှာယူတည်တည်ပြုလုပ်တဲ့ယောဂီမှာဆိုရင်ထိုင်နေတဲ့စိတ်အစဉ်လေးတွေမြည်တော့တာပဲ အနန္တဘောသွားကြည့်တာပဲ။ဘယ်နည်းနဲ့စဉ်းစဉ်းချင်းစိတ်ကလေးကဒီကိုယ်လည်းမဟုတ်အစဉ်းစဉ်းစဉ်းချင်းနေတာ။နော်။အဲဒီအစဉ်းစဉ်းစဉ်းချင်းနေတာစိတ်ကလေးကိုလည်းဖမ်းမိတော့တာပဲ။အစဉ်းစဉ်းစဉ်းချင်းစိတ်ကလေးကြောင့်အောက်ကိုလေးပြီးတော့ဣဣပြီးတော့ကြကြသွားတဲ့ရုပ်သဘောတရားတွေနဲ့အစဉ်းစဉ်းသိနေရတာပဲ။ စိတ်စိတ်မှတ်နိုင်တယ်လို့လူမာလူချင်းရတော့စိတ်စိတ်မှတ်နိုင်တယ်လို့မိရတာပဲဘယ်မှသိစီမပြေတော့ဘူးခါတယ်ထိုင်တော့မယ်ကြီးထိုင်နေတဲ့နန္တရားထိုင်တဲ့ရုပ်တရားနန္တဲ့ရုပ်ကွဲပြီးတော့ကိုမသိကြပဲနဲ့အဲ့လိုသိလာတာပဲနော်ဒီတော့ထိုင်ဆိုင်တဲ့အခါမျိုးမှာဖြည်းတာသာအမူအရာလုပ်ပြီးတော့ထိုင်နေတဲ့စိတ်ရှင်လည်းပဲပြီးပြီးတော့တည်သွား ထိုင်လက်ရုပ်အစစ်စစ်လည်းပဲပြီးတော့ပြီးတော့နာလက်ရုပ်ကွဲပြီးဆိုလို့ရှိရင်ထိုင်တဲ့ခဏမှာထိုင်ရင်နဲ့နာတရားနဲ့ထိုင်ရုပ်အပြင်အပူမရှိဆိုတာပေါ့လေဒါသာရှိတယ်ဆိုတာဒီမျိုးသာရှိတယ်ဆိုတာနားလည်ပါတယ်အများကပြောနေတဲ့အတ္တဆိုတာမဟုတ်ဘူးဆိုတာပေါ့လေဟုတ်တာကတော့နာနဲ့ရုပ်ပဲဆိုတာကွဲပြီးတော့တာပဲ အဲဒီလိုနာမည်ကိုဖွဲ့တည်သွားပြီဆိုလို့ရှိရင်ဘုကအသက်ရှင်နေတဲ့အကောင်လေးရှိတယ်လို့ဘာလို့လို့ပေါ့လေသူကွဲတည်လိုက်တာနဲ့ပဲအပိုးလေးအမှားတွေယူဆထားတဲ့ခါကျလွတ်ရှင်သွားတော့တာရှင်းရှင်းလင်းလင်းပြတ်ပြတ်သားသိသွားတော့တာပဲအဲဒါနာရုပ်ကိုပိုက်ချပြီးသိတယ်ကွဲပြတ်သိတယ်လို့ဆိုပါတယ်ထိုင်စက္ကနာမှာအခုလိုပြုခံနေတဲ့ မရှိဘူးဆိုလို့ရှိရင်တကယ်ရှိအဟုတ်ရှိတဲ့နာနဲ့ရုပ်ပေါ်လေးကျွဲပြီးတော့ဖြစ်နေတာမသိပါဘူးမသိတော့ရိုးရိုးအတိုင်းပဲငါကထိုင်တယ်ထိုင်တာကငါပဲငါလေးတစ်ကောင်လေးကဒီထိုင်ဖို့ကိုပြုလုပ်နေတာထားဖို့ကိုပြုလုပ်တယ်လို့ထိုင်ဖို့လည်းသူကပြုလုပ်နေတာဒီငါလေးကလုပ်နေတယ်ဆိုတော့ ပုဂ္ဂိုလ်တ attva အစွဲပေါ်မှာပေါ့လေအတ္တဆွဲဝင်သွားတယ်အတ္တကသူကနှမျိုးရှိတယ်ပရမအတ္တနဲ့ဇီဝအတ္တဆိုတာပရမတ္တဆိုတာကတော့ဖန်ဆင်းရှင်ကြီးပေါ့မဟာဇမကြီးပါပဲဒီပရမတ္တလို့ဆိုပါတယ်ဇီဝအတ္တဆိုတာကတော့တတ္တဝတိုင်းရဲ့ကိုယ်မှာမဟာဇမကြီးကဖြတ်ပေးလိုက်တဲ့ အသက်ကလေးတွေပါတယ်ပฏิစီရိတံဆိုပါတယ်သက်ကလေးကိုကြီးကိုကြီးနဲ့ချပြီးတော့သူကလည်းပဲစွန့်ရည်တတ်ရှိတယ်ပြီးတော့အဲဒီအတ္တလေးတွေကလည်းပဲခြားနာတယ်အကောင်အသေးကြည့်လိုက်ပြီးတော့ခြားနာတယ်ဥပမာပြောစီကြီးမှရှိတဲ့အတ္တဆိုသေးတယ်ဆင်းကြီးမှရှိတဲ့အတ္တဆိုလို့ရှိရင်အကောင်ကြီးတယ်သူကလည်းအတ္တကြီးတယ်ဆိုတာကိုယ်ရခြားနာတယ်အဲဒီအတ္တလေးက မြဲလဲမြဲနေတယ်တဲ့သူကသိရရှိတဲ့အစ္စာလေးရဲ့ရှိရာရုပ်ကိုကြီးကတော့ပျောက်တဲ့ပျောက်ပြသွားပြီလေလို့သူကကြားနေတယ်နောက်ရုပ်တိတစ်ခုဘဝတိတစ်ခုကသူကပျောက်ပြီးဒီအတ္တလေးရဲ့ရှိရကြတယ်ဟုတ်တတ္တဝတိုင်းမှာလည်းပဲကိုယ်တိုင်းကိုယ်တိုင်းကိုယ်တိုင်းမှာကိုယ်တိုင်းကိုယ်တိုင်းမှာလည်းပဲကြာလေးကပါနေတယ်။စိုက်တတိရှိတယ်၊ကိုယ်ပြချမ်းသာတယ်၊မြဲတယ်ဆိုတာအဲ့ဒီဆွဲထားတာ။ အပူတွေဆွဲထားတာဟုတ်လွယ်ပါတဲ့အရင်ခေါ်ပါလေတော့ဒါတော့တကယ်ထိုင်တဲ့ခဏမှာယူတည်တဲ့စိတ်ဆက်ဆိုရှိတဲ့ယောဂီပုဂ္ဂိုလ်မှာထိုင်နေတဲ့စိတ်စိတ်နံတရားနဲ့ထိုင်ရုပ်စိတ်စိတ်ရုပ်တရားရှုရင်းကတိတိကျကျသိပြီဆိုလို့ရှိရင်အပေါ်လေးကတော့မမြင်တော့ဘူးပေါ့ဒီနှမျိုးသာရှိတယ်ဆိုတာပါလေ ပြတ်ပြတ်သားသားသိသွားတော့တာပဲအဲ့ဒါမှကလည်းငကူကအစွဲကြီးဇီဝအတ္တဆွဲကြီးလွတ်စင်ဖြစ်သွားတာငကူကလည်းမရှိတဲ့အရှိလို့ထားတာပေါ့တကယ်ရှိတယ်ပေါ့ခင်ဗျရှိတော့ဒီတော့ခဏိကတမားကြီးအားကြည့်လာပြီဆိုလို့ရှိရင်သူ့အရှိကိုအရှိတိုင်းပေါ့ဒီကာဘူတာဆိုတာအရှိကိုအရှိတိုင်းအရှိကိုဖြစ်တိုင်းကွဲကွဲပြောင်းပြောင်းခြားခြားနေမှာကြည့်တော့တာပဲတော့ အဲ့တော့ခဏိကသမာဓိဟာသိအရေးပါတယ်ဆိုတာဒီမှာပြပါတယ်နော်ဒီတော့အဲ့ဒီလိုသဘောတရားကြီးကိုယ်ပြီးတော့သိတယ်လို့ရှိရင်ပေါ်တိုင်းသောအာယုဆွေးမဲ့စွာရှိနေလို့ရှိအောင်မှာစိတ်ကလေးစိုက်ကြလို့ရသိအရေးကြီးပါတယ်ဒါပဲရှိတယ်လုံးပြီးလောက်ကလေပါရှိအဲ့ဒီတိုင်းကလုံးလို့ခဏိကသမာဓိအားသိလာလို့ရှိအလုံးလုံးပဲကြည့်လာတာကွဲကြည့်လာပါမယ်ခြားခြားများကြည့်လာပါရှင်းရှင်းလင်းလင်းကြည့်လာပါ သူအရှိကိုအရှိတိုင်းအရှိကိုအရှိတိုင်းသိတာပါပဲဒီမှာအဲ့ဒါလိုသိသွားပြီဆိုလို့ရှိရင်ကောလားဇီဝအတ္တအစွဲအသက်ကောင်းလို့ရှိတယ်ဆိုအစွဲဟာမရှိတော့ဘူးလောဘလည်းမရှိပါဘူးအခုဘယ်လိုလဲမရှိတော့ဘူးခါရပြောက်သွားတော့လည်းမိမိရဲ့ဘဝဖြစ်ဖြစ်စဉ်မှာအခုလိုတိပ္ပာနည်းအရလိုအပ်တဲ့အာရုံစိတ်စဉ်မှာထည့်သွင်းပြီးတော့ အတိလာပြီဆိုလို့ရှိရင်တကယ်နာနဲ့ရုပ်သဘောကိုရှင်းရှင်းလင်းလင်းပြပြတတ်တာသိလိုက်တော့တာပါပဲစိတ်ရှင်ကိုစိတ်ဖြစ်ရှင်ကိုပေါ့လေလမ်းကြောင်းမှတက်အောင်ပေါ့လေထားလိုက်တဲ့တော့ပါပဲစိတ်ကိုအခြေခံကြကြပုံမှန်ဖြစ်အောင်ပေါ့လေပုံသွင်းလိုက်တဲ့သဘောပါပဲဒီမှာဟုတ် အဲ့ဒီပုဂ္ဂိုလ်ကိုကိုယ်တိုင်နာနဲ့ရုံကွဲကြည့်နေတဲ့ပုဂ္ဂိုလ်ကိုဇီဝတာလေးရှိပါတယ်လို့တွားပြောလည်းပဲသူကတကယ်ကြည့်ပြီးတော့တကယ်ရှိလို့တကယ်ကြည့်ထားတယ်ဆိုတော့ရှင်းနေတော့ဘယ်တော့မှလက်ခံတော့ဘူးသူရဲ့စိတ်ဟာပုံပြပန်းပြဘယ်နည်းမှမဖြစ်နိုင်တော့ဘူးအထူးသဖြင့်သတ္တဗအစေရောက်သွားပြီဆိုလို့ရှိရင်ဘယ်တော့မှအတ္တဆွဲရှိတော့ဘူး အတ္တဆွဲဝင်ပြီးတော့ပုံပြပန်းပြဘယ်တော့မှမဖြစ်တော့ဘူးဟိုပုံပန်းလာတာစိတ်ကတဲ့လာတာအတ္တမိမိရဲ့စိတ်အစဉ်ကိုသမ္မာစိတ်လမ်းကြောင်းမှန်ပေါ့အစဉ်ကျတဲ့စိတ်လမ်းကြောင်းမှန်မှန်မှန်သဗ္ဗနာတည်စီခြင်းဝါထားခြင်းပုံကောင်းပုံလာလေးထွက်လာခြင်းဆိုတာပါလေတော့အဲ့ဒါလိုရှိပါတယ်အဲ့တော့နာယုတ်ကွဲတည်တယ်ဆိုလို့ရှိရင် တက်ရှိဝိသုဒ္ဓိအစဉ်ရောက်သွားတာကွဲကြည့်တယ်ဆိုတာကရှိလို့ကြည့်တာပါအချင်းနဲ့ကြည့်တာမဟုတ်ပါဘူးอืมစာကြည့်မဟုတ်ဘူးတောင်းတောင်းအထုတ်ပြီးတော့စိတ်ကူးနဲ့ကြည့်တဲ့ဒီလိုမဟုတ်ဘူးအချင်းထင်ရပြီးကြံပြောပြီးတော့ပေါ့လေမပြတ်မသားဟုတ်ဘူးတကယ်ရှိလို့တကယ်မြင်ပြီးတော့မြင်တဲ့ဟာကိုပြတ်ပြတ်သားသားကြွနေတာမဟုတ်လို့ရှင်းတော့တာပဲဒါလို့ဟိုနေ့က မြင်ရမှန်ပြောဉာဏ်မြင်တော့တယ်သဘောဆင်လာလို့ဆိုတော့အာထုတ်လို့ကိုမြင်တဲ့ဟာကိုတိတိကျကျဒါလည်းပြောနေတယ်အတိရှင်းတော့အမြင်နဲ့ရှင်းပြီးတော့သင်ပြောတဲ့ခါမျိုးမှလည်းရှင်းတာပဲစိတ်ကူးရဲ့ပုဂ္ဂိုလ်ကတော့စိတ်ကူးတွေလျှောက်ပြောတာသိပါတယ်ကောထောက်ကြကြသိသိတာပဲစိတ်ကူးနဲ့ပြောတယ်ဆိုတာပါလေဟိုတိတိကျကျအထုတဲ့ပုဂ္ဂိုလ်ကခါရှင်းရလို့ရှင်းရလို့ထွက်လာတာပဲသမဏပြတ်သားပါတယ်နော် ဒီတော့နာနဲ့ရုပ်ကွဲတော့ကွဲသွားပြီဘာကောလဲဒီနာတရားတွေဟာဘာကြောင့်ဖြစ်တဲ့ဒီယုတ်တရားကဘာကြောင့်ဖြစ်တယ်ဆိုတာပေါ့ဒီတစ်ပြည့်အခုထိုင်တဲ့ကာလမှာပေါ့လေထိုင်တဲ့ရုပ်အစစ်စစ်ဟာဘာကြောင့်ဖြစ်နေလဲဆိုတာအကြောင်းကိုသိသိမသိသေးဘူးဆိုလို့ရှိရင်အကြောင်းမဖြစ်တယ်ဆိုတော့အစွဲလည်းဝင်နိုင်တယ်အတိလည်းမှားနိုင်တယ်အယူဆလည်းမှားနိုင်တယ် သူ့เจ้าနဲ့သူ့ကျိုးဝင်ကြမတည်ဘူးဆိုလို့ရှိရင်သာမဏေဘုရားကြီးကခံရင်းတာပဲဆိုတာပါခံရင်းကြီးထည့်ယူလိုက်တာပဲအကြောင်းမဟုတ်တဲ့ဟာအကြောင်းလုပ်ယူတတ်တယ်အဲဒီခါကျတော့မဟာဇမကြီးဝင်လာတယ်အဲဒီလိုအကြောင်းကြောင့်အကျိုးဖြစ်ပုံတွေမသိတဲ့ပုဂ္ဂိုလ်တွေဆရာအကြောင်းကြောင့်ဆရာအကျိုးဖြစ်ပုံတွေလက်တွေ့မသိတဲ့ပုဂ္ဂိုလ်တွေမှာမဟာဇမခံရင်းကြီးဝင်လာတော့တာပဲအဲဒီမဟာဇမကြီးကိုသူတို့ဟိန္ဒူကျမ်းတွေက သရုပ်ခေါ်ထားတာပါလေသတ္တုရဲ့တိရည်မှလည်းသူကတိတယ်သူကုံလေးပေါ်ပြထားတာဧကောဝါတခုတည်းသာရှိတယ်ငခုမရှိဘူးရဲ့ဘာလို့လဲတခုတည်းသာလဲသူကဒုက္ခတိဝဲရှိတော့တဲ့သူမှဆန္ဒလည်းမဟုတ်ဘူးတဲ့ဆင်းရဲလည်းမဟုတ်ဘူးတဲ့စသည်ပေါ့လေမရေမရဆိုတဲ့အိဗယ်ပေါ့လေဒါပေါ့သို့တော့ကျမ်းဂန်မှာရှိတာကတော့ ဇမများမှာကိုချမ်းသာမရှိဘူးစိတ်ချမ်းသာမရှိဘူးဘာဖြစ်လဲဆိုတော့သူတို့မှာကာယပတာရခေါ်တဲ့အတွေ့အကြုံကိုဖိုင်းဆိုင်တဲ့ကာယပတာရမရှိဘူးသူအကြည့်ရမရှိအကြည့်ရမရှိတော့အချမ်းပူပြီးတော့ချမ်းသာကြီးအေးရကြီးပူလာကြီးဆိုတော့မရှိဘူးကိုယ်ရှင်ရဲ့ခြင်းနဲ့စိတ်ရှင်ရဲ့ခြင်းနဲ့ဟုတ် ဒါတော့ဒေါသကလည်းမရှိဘူးသူတို့ဒီမှာပုရုဇဉ်ဇမာပဲဖြစ်စီပေါ့လေဇမဘုံရောက်သွားလို့ရှိရင်ဒေါသမရှိဘူးဒေါသမရှိဘူးဆိုတော့ဒေါမနတခေါ်တဲ့စိတ်ဆင်းရဲမှုလည်းမရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒါဖမ်းပါလေတို့ပါရှိလဲဆိုတော့စိတ်ချမ်းသာဖို့လည်းသူတို့မှရှိပါတယ်အဲ့ဒီစိတ်ချမ်းသာဖို့ကိုသူတို့ကကောင်းကောင်းမသိတော့ဒါမဟာဇမားရဲ့စွန့်ရည်တ္တိပဲလို့ထင်နေတာ ဒီအဲ့ဒီလူမကြီးကကမ္ဘာလောကကြီးကိုသူကဖန်ဆင်းတယ်ကမ္ဘာလောကကြီးပေါ်မှာတက်ရှိတက်သူတက်မဲ့တွေလည်းသူကဖန်ဆင်းတယ်သူကနေဆိုနေသိဆိုသိထဆိုထထိုင်ဆိုထိုင်ကြတာပေါ့လေသူရဲ့အမိန်တိုင်းနာခံရတာကြီးပဲလို့ဒီလိုသူတို့ဟိန္ဒူကျမ်းတွေကယူဆထားပါတယ်အခုကြည့်ပေါ့ထိုင်တော့မယ်အကျိုးမှာထိုင်ရဟုထိုင်ရဟုကြောင့်ထိုင်ရဖြစ်လာတယ်ဘယ်မဲ့မဟာမြတ်ပါ မာပြမပဲကြောက်သွားတယ်မာပြမထိုင်ခိုင်းလို့လားထိုင်ခြင်းနဲ့စိတ်ရှိလို့ထိုင်တာပဲထိုင်ခြင်းနဲ့စိတ်ကလေးကလည်းပဲဇီဝတမဟုတ်ဘူးနတ်သဘောပဲနတ်သဘောအကြောင်းသဘောပဲထိုင်ခြင်းလို့ထိုင်လာတာထိုင်ချတာထိုင်ခြင်းနဲ့စိတ်ရှိရင်ထားခြင်းနဲ့စိတ်ထားခြင်းနဲ့သဘောစတယ်ဟုတ်ဘူးထိုင်ခြင်းနဲ့စိတ်ရှိတော့ထိုင်ရုပ်အဲထိုင်ခြင်းနဲ့စိတ်ကလေးကလည်းအရှင်းအရှင်းရှိတယ်သူ့ထိုင်ခြင်းနဲ့စိတ်နဲ့သူ့ထိုင်နဲ့သူ့ထိုင်ခြင်းနဲ့စိတ်နဲ့ထိုင်နဲ့ဆိုတာသူ့အနေနဲ့သူသင်ကြအရှင်းနေတာ သူ့เจ้าနဲ့သူကျိုးတယ်သူ့เจ้าနဲ့သူကျိုးတယ်ဒါလည်းစက်တိတ်ဆောရနေတာနော်ဒီတော့ထိုင်ရုပ်စင်းစင်းဟာထိုင်ရုပ်နဲ့စိတ်စင်းစင်းကဖြစ်တယ်လို့ရှင်ရင်းကဒီနားလည်ပြီးဆိုလို့ရှိရင်ဘယ်မလဲဇမကြီးဝင်ကြနေရမရှိတော့ဘူးဇမကြောင့်ဖြစ်တယ်ဆိုတာအဲဟုတ်တော့ဟုတ်တော့ဇမကဖန်ဆင်းတယ်ဆိုတော့ဟုတ်တော့ဘူးသူကဖန်ဆင်းတယ်ကိုထိုင်ရုပ်ရုပ်စင်းစင်းထိုင်ရုပ်စိတ်ကိုစင်းရပဲဖန်ပြီးပြတာပဲကွာ အဲ့ဒါတော့နောက်ခါကျမှသိသွားရှင်းရပါဒီနေ့တဏှာကြီးတော့ဒါပဲတော်ကြအောင်လို့